ဝါစဉ်ဝုန်းနေတယ်ဝုန်းနေတယ်သီလဆောက်တည်ခြင်းအတူယုတ်တရားတွေနာကြရအောင်ဘုရားဘုရားကုံတော်နဲ့ပတ်သက်ပြီးတော့ရှိရလဲဟောဥပါဒီဒီကထပ်ပြီးဟောနေဘုရားကုံတော်တွေကလည်းအများကြီးပဲဟောမယ်ဟောကြတယ်အများကြီးအခုဒီမှာတချို့ပဲဟောပါပိတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောစသည်ဖြင့်ဘုရားကုံတော်ကိုပါ10ပါဟောပြတာအဲဒါအရဟံကိုဒီရဲ့ သမသာမူရောစေကုန်လည်းပြီးခဲ့ဝိဇ္ဇာသရဏတံပါဏောဒီနေ့ဝိဇ္ဇာသရဏတံပါဏဝိဇ္ဇာသမဝိဇ္ဇာ7ပါးသရဏ15ပါးနဲ့ပြည့်စုံပုံဒီနေ့ဟောပြီးပါတယ်ကြားဘူးလို့ရှိရင်ဘုရားကုံနဲ့အာမိညီညွတ်တာပါလေအကုန်လုံးနှုတ်တဲ့ရဖို့စားတော့မလွယ်ပါဘူးသူကဘုရားကုံနဲ့အမှန်ကျေပြတ်မှာသူကတော့သူကတော့သူကတကုံနဲ့သူကတကုံကိုထားရတာဆရာကအနက်၄မျိုးဖွင့်ပြပြီးတော့ထားတယ် ဆိုတာကိုသူကသူနဲ့ကဒနဲ့ဒီဥစ္စာကိုအနေလေးမျိုးဖွင့်ပြထားတယ်သောဗနာကမနာတာတင့်တယ်တော့သွားချင်းစီရောကြောင့်လားဒုက္ခတာမြည်တယ်အဲအတော်ရုပ်တော့ဒုက္ခတာတင့်တယ်တင့်တယ်တော့ကျော်သားချင်းရှိတော်မူသောမြတ်စွာဘုရားတင့်တယ်တော့တင့်တယ်တော့ကျော်သားချင်းရှိတော်မူသောမြတ်စွာဘုရားတင့်တယ်ကောင်းမွန်စွာသောတော်မူသောမြတ်စွာဘုရားအတော်ရုပ်ကတော့ဒါပါပဲ အဲတင်းတယ်ပဲဆိုပဲလို့အားလုံးသွားလေးရတယ်ဖွင့်လာရှိရတော့သုံးတန်ဌာနကရတ္တသုံးတန်ကောင်းမြတ်သောဌာနဌာနကိုကတ္တတာကျွာသွားတော်မူသောကြောင့်လည်းသုခတမြဲကောင်းသောဌာနကောင်းသောဌာနဆိုတာနိဗ္ဗာန်မှာပဲအဲနိဗ္ဗာန်ဤသို့ကောင်းသောဌာနကိုကျွာတော်မူသောကြောင့်ကောင်းမြတ်သောနိဗ္ဗာန်ကိုကျွာရောက်တော်မူသောညသောဘုရားအဲသုခတာဒီလိုသိပဲရှိဘူးလားသမ္မာကတ္တတာကောင်းစွာ မှန်ကန်စွာကြွတော်မူသောကြောင့်လည်းပဲသူဝိဒနေရတယ်ဒီလိုဆိုတော့သူဝိဒကောင်းစွာမှန်ကန်စွာကြွတော်မူသည်ကောင်းစွာကြွတော်မူသည်မှန်ကန်စွာကြွတော်မူသည်ဆိုတော့လည်းပဲရှိပါအဲဒါလည်းပဲကောင်းစွာကြခြင်းအနည်းအိဗယ်တွေကိုအကျေခွင့်ပြီးတော့ရှိရတယ်နောက်တစ်ခုကသမ္မာကထတ္တသမ္မာကထတ္တကောင်းစွာပြောဆိုတော်မူသောကြောင့်ကောင်းသောစကား ကောင်းစွာမြတ်ဆိုတာဆိုကြသူဒါမြည်ရေကဒကဒပြောဆိုခြင်းအ ਨੇ စီရဆိုပြီးတော့သာရဆရာဖွင့်တာအဲမှန်ကန်စွာကောင်းမွန်စွာမှန်ကန်သောစကားကောင်းမွန်သောစကားကိုပြောကြတာမူရသည်ဟောဟောကြတာမူရသည်တဲ့ဘယ်လောက်ပါပဲဒါပေမဲ့လို့အသေးစိတ်ချက်ဖွင့်ထားရတာတော်တော်များပါတယ်တော့အဲဒီကောင်းမွန်မှန်ကန်စွာပြောကြတယ်ဆိုတာမပြောသင့်တဲ့စကားကျင်ပြီးတော့ ပြောရင်ဆိုတဲ့ကပြောတာပါပဲပြောခြင်းတဲ့စကားဘယ်လိုအားလုံးဆိုလို့ရှိရင်စကားကမှန်လည်းမမှန်ဘူးအကျိုးလည်းမရှိဘူးအဲ့ဒါကိုတချို့ပုဂ္ဂိုလ်တွေကမကြိုက်ဘူးချို့ပုဂ္ဂိုလ်ကကြိုက်တယ်အဲ့ဒါအဲ့ဒီလိုစကားကိုချို့ပုဂ္ဂိုလ်ကကြိုက်နေပြီမယ်လို့မဟုတ်မမှန်အကျိုးမရှိတဲ့စကားနဲ့ဆိုရမှာပြောဟုတ်မှာမဟုတ်ပဲအကျိုးလည်းမရှိဘူးအဲ့ဒါကပြောချို့ပုဂ္ဂိုလ်ကကြိုက်နေမှပြောချို့ပုဂ္ဂိုလ်မကြိုက်လည်းမပြောအဲ့ဒါစကား မပြောတဲ့စကားနှစ်မျိုးတဲ့။မြတ်စွာဘုရားမပြောတဲ့ပြောလိုက်တာမပြောသလိုပဲဒီရင်ပုဂ္ဂိုလ်တွေလည်းမပြောတဲ့ပြောလိုက်တာမပြောနေရင်တော့ကောင်းပါလား။မှန်ကန်တဲ့စကားအကျိုးလည်းမရှိတဲ့စကားတွေ။အချို့ပုဂ္ဂိုလ်တွေကတော့မှန်ကန်မယ်မယ်လို့အကျိုးမရှိပေမဲ့လို့သူသဘောကျတာနဲ့ပြောနေတာလည်းရှိပါတရားဟောနေတာတောင်မှတရားတွေမှန်ကန်တဲ့တရားတွေမဟုတ်လည်းမဟုတ်တာတွေအဲဒါတွေ တချို့ပုဂ္ဂိုလ်တွေကမကြိုက်ဘူးမကြိုက်ပြင်မလို့တချို့ပုဂ္ဂိုလ်ကသူကြိုက်တာနဲ့ဟောနေတယ်ရှိတယ်မြတ်စွာဘုရားကတော့အဲဒီစကားမှန်ကန်လို့ရှိရင်ပြောလည်းမရှိရင်သူတော်ဘာကမကြိုက်ရင်တော့အထူးပြောကြမလို့မဟောဘူးတဲ့သူတော်ဘာကကြိုက်နေပေမဲ့လည်းသူတို့ကမဟောပါဘူးတဲ့ပြောမရှိတဲ့ဘုံမှန်တဲ့စကားကိုကြိုက်သူကနာကျင်တာကိုသူကမဟုတ်ဘူးမနာကျင်တာရှိတယ်တချင်းတို့ဘာလို့ဘာလို့ရှိတာပေါ့လေဒါအဲဒါတွေကမြတ်စွာဘုရား မမှန်ကအကျိုးမရှိရင်သူတစ်ပါးကကြိုက်သည်ဖြစ်ရင်မကြိုက်သည်ဖြစ်ရင်မဟုတ်ဘူးမှန်ကပဲမယ်လို့အကျိုးမရှိရင်မာနမှန်တယ်ဆိုတာအကျိုးမရှိဘူးအဲလိုစကားလေးရှိအဲလိုစကားလေးချိုးပုဂ္ဂိုလ်ကမကြိုက်ဘူးချိုးပုဂ္ဂိုလ်ကကြိုက်တယ်မှန်မှန်မှန်မှန်တာနဲ့ဆိုတာကြိုက်အကျိုးမရှိရင်မကြိုက်အဲဒီလိုဟာရင်းနဲ့ဆိုတာပြအကျိုးမရှိရင်မဟောပါဘူးမှန်ကပဲမယ်လို့ဒီဘာကြိုက်သည်ဖြစ်ရင်ကြိုက်သည်ဖြစ်ရင်မဟုတ်ဘူးအဲဒါ၄ခုအဲဒီ၄ခုကျင်ပြီးတကလား အကျိုးလည်းရှိတယ်မှန်လည်းမှန်တယ်အခုလုံးသာအဆင်ပြေတာဘူးဒီစကားကအကျိုးရှိတဲ့စကားပဲမှန်လည်းမှန်တယ်အဲဒီစကားတချို့ကကြိုက်တယ်တချို့ကမကြိုက်ဘူးမှန်ပဲမယ်လို့အကျိုးရှိပဲမယ်လို့တချို့ကမကြိုက်ဘူးတဲ့နားမလဲတော့မကြိုက်တာလည်းရှိတာပေါ့လေသူတို့လိုနဲ့အဘောမကြတော့မကြိုက်တာလည်းရှိတာပေါ့မှန်လည်းမှန်ရဲ့အကျိုးလည်းရှိတယ်မကြိုက်ဘူးရှိတယ်အဲဒီလိုစကားလည်းတချို့ဘုရားမကြိုက်လို့ရှိရင်လည်းလက်စွာပြားဟောတဲ့အခါကဟောတာပဲသူတို့မကြိုက်ပြင်မယ်လည်းသူတို့ကမကြိုက်ပြင်မယ်လား မှန်လဲမှန်ကအကျိုးလည်းရှိနေတော့ဟောတာပဲအဲဒီလိုဟောတဲ့အတွက်အကျိုးလည်းရှိပါတယ်မကြိုက်တဲ့ပုဂ္ဂိုလ်တွေလည်းဟောရင်ဟောရင်လည်းသဘောကျပြီးတော့အကျိုးတွေရှိသွားဟွန်းလည်းရှိပါအဲတချို့ကကြိုက်နေတယ်ဆိုတော့သူပြောကြအောင်လည်းကြိုက်တဲ့ပုဂ္ဂိုလ်တော့မဟောကြမရှိပါဘူးသူတို့ကသဘောကျနော်ဟုတ်မှလည်းဟုတ်မှလည်းအကျိုးလည်းရှိတဲ့ဆက်စကားကိုသာအဲဒီဥစ္စာသူအနေနဲ့ပဲနားလည်အောင်ဆိုရင်တော်တော်ကျေပြန့်တဲ့စကားလုံးပါပဲအဲဒါဘုန်းကြီး အဲဒီကဘုရားကုံတော်လည်းကရေးထားပါတယ်အာမတိကြည့်ဖွယ်လည်းခရင်ပါတယ်သူနားလည်ဖို့ရတော့မှအခုလိုပြောမှပြောရင်နားမလည်ဘူးသူကနားလည်ဖို့ရတော့ခက်မမှန်အကျိုးမရှိသူနာလို့မနာလို့ဒါကစကားနှစ်ခွန်းအမှန်မှုရဲ့ရုံးရှိဘူးသူနာလို့လည်းစကားတစ်ခုသူမနာလို့လည်းစကားတစ်ခုပဲဘယ်တော့စကားကတော့တစ်ခုတည်းပါမှန်အကျိုးမရှိမှန်လည်းမမှန်အကျိုးလည်းမရှိဘူးဒါပါ သူနာလိုတာနဲ့စကားတစ်လုံးသူမနာလိုတဲ့စကားတစ်လုံးခွဲတာမှန်တော်လည်းပဲအကျိုးမရှိသူနာလိုမနာလိုအဲစကားကမှန်တော့မှန်တယ်အကျိုးလည်းအကျိုးကတော့မရှိဘူးဒါတော့မှန်တော်လည်းအကျိုးမရှိတဲ့စကားတစ်လုံးနဲ့ပါပဲဒါပေမဲ့တချို့ပုဂ္ဂိုလ်ကနာလိုတဲ့သဘောကျတယ်တချို့ပုဂ္ဂိုလ်ကမနာလိုဘူးသဘောမကျဘူးအဲဒါနဲ့နာလိုမနာလိုတာနဲ့ခွဲလိုက်တော့နှလုံးဖြစ်သွားတယ်လေးလုံးအဲဒီလေးလုံးကိုပယ်ပြီးတော့နဲ့ဆိုကြဟောတာပါ သူနာလို့မနာလို့အားဖြင့်တရားတော်စကားလေးခုကိုပယ်၍အဲတို့တို့အားဖြင့်တော့စကားနှလုံးပါပဲမမှန်အကျိုးမရှိတာတစ်လုံးမှန်တော့လည်းအကျိုးမရှိတာတစ်လုံးသာပါပဲဒါပေမဲ့လို့သူမနာလို့သာကနာလိုတဲ့ပုဂ္ဂိုလ်တွေအကြောင်းပြုပြီးတော့နှလုံးနာလိုတဲ့ပုဂ္ဂိုလ်အကြောင်းပြုနှလုံးဆို၄ခုဖြစ်သွားတာပေါ့လေဒါပါအဲစကား၄ခုကိုပယ်၍ဟုတ်မှအကျိုးများ သူတော်ဘာနာလို့မနာလို့အဖြစ်ပြတော့ဆိုတော့ကောင်းနှခုံးကိုသာသက်စွာပြဟောတော်မူသည်အဲ့ဒါလည်းစကားတစ်လုံးပါဟိုလည်းဟုတ်တယ်အကျိုးလည်းရှိတယ်ဟိုမှအကျိုးများတဲ့စကားပဲဒါပေမဲ့ဟိုမှအကျိုးများတဲ့စကားနာလိုတဲ့ပုဂ္ဂိုလ်လည်းရှိတယ်နာလိုတဲ့ပုဂ္ဂိုလ်ကတစ်မျိုးမနာလိုတဲ့ပုဂ္ဂိုလ်လည်းရှိတယ်မနာလိုတဲ့ပုဂ္ဂိုလ်ကတစ်မျိုးဆိုတော့နှစ်မျိုးဖြစ်တယ်အဲ့ဒါစကားနှလုံးလို့ ဒါကဆရာကပြတယ်သေချာပြတယ်ကကြာကြာနာကြီးကပါဠိလိုလည်းသေချာကြီးပြတယ်အဲဒါဘုရားရှိတဲ့ပုဂ္ဂိုလ်တွေဘုရားလိုလားတဲ့ပုဂ္ဂိုလ်တွေမှတ်သားရင်မှတ်သားရအောင်လို့ဘုညာဆောင်မှုဘုရားကုံတော်ဆောင်မှုလည်းရေးထည့်ထားပါတယ်ဟုံးမှန်ကြိုးများသူတော်ဘာနာလို့မနာလို့အပြင်ပြတော့စကားကောင်းနှစ်ခွန်းပါဘုရင်ကလည်းတစ်ခွန်းနဲ့ပါပဲဟုံးမှန်ပြီးကြိုးရှိတဲ့စကားအဲဒီစကားကိုတင့်တော်သောအခါ၌အဲဒီပုဂ္ဂိုလ်ဒီစကားကို မနာခြင်းပဲလို့နာမနာခြင်းပဲလို့အဲ့ဒီပုဂ္ဂိုလ်တွေဟောတဲ့အခါမြတ်စွာဘုရားဟောတာဟောတော့လည်းသဘောကျပြီးအကျိုးများသွားပါတယ်အဲနာရတဲ့ပုဂ္ဂိုလ်ကတော့အထူးမရှိပါဘူးနာရတဲ့ပုဂ္ဂိုလ်ကတော့ဟောတဲ့ဟောလိုက်တာဒါဟောတဲ့အခါဟောတော်မူသည်မင်းဆိုတော်မူတာတော့ကြောက်ရတော်မူသောသုဒ္ဓဝုဒ္ဓမြေတော်နာမဝိသဇဂုဏကောဖြင့်မိုးစုံဘွယ်မဆန့်တောင်းနှံ့လေကျော်တော်တော်မူသောမြတ်စွာဘုရားဟောရတော့ဗုဒ္ဓံဗုဒ္ဓံပါဏဘုရားခုံတော်ရပြန့်နှံ့ပြီး ကြော်ကြနေပုံတွေကိုပေါ်လွန်တော့ထက်တာအဲဒါတွေတော့နားထောင်ဝင်လာကြလားဆိုလို့တော့သိပြီးဆင်မပြေဘူးအဲဒါရှည်လုံးအကြီးတယ်မမှအကျိုးမရှိသူနာလို့မနာလို့ဆိုတာနဲ့ခွန်မှန်တော်လဲအကျိုးမရှိသူနာလို့မနာလို့အဖြစ်ဒါလည်းနှစ်ခေါ်ပဲပြားတော့စကားလေးကုန်းကိုပယ်၍အဲလူရင်းကတော့မမှန်ကျိုးမရှိရင်အဲ စကားတခွန်းပါပဲခုနလိုသီရိစီမနာလိုစကားတခွန်းပါမှန်တော့လဲအကျိုးမရှိပြီဖြစ်အကျိုးမရှိတဲ့စကားမှန်တော့အကျိုးမရှိရင်လည်းဒါလည်းစကားတခွန်းပါပဲခုနလိုမနာလိုခွဲကြတယ်ခုဖြစ်တယ်အဲ့ဒါလေးခွန်းအဲဒီစကားမျိုးလေးခွန်းကိုပယ်ရတဲ့စကားမျိုးများစွာပြဘယ်တော့မှမဟုတ်ဘူးမပြောဘူးဟုတ်မှအကျိုးများသူတော်ဘာနာလိုမနာလိုအပြင်ဟုတ်မှလည်းအကျိုးများတဲ့စကားဆိုတမျိုးတည်းပါပဲအဲမဲ့သူတော်ဘာနာလိုတာရှိတယ်မနာလိုတာရှိတယ် အဲအဲဒီစကားတွေစကားကောင်းနှခုံးကိုသာသင်လျော်သောအခါ၌မိတ်ဆွေတော်မူရသောကြောင့်သင်တော်တဲ့ခါကာလမြတ်စွာဘုရားမိတ်ဆွေဟောကြားတော်မူသည်အဲဒါမြတ်စွာဘုရားသုက္ကတပဲအဲကောင်းစွာဟောပြောတော်မူရသည်ကောင်းစွာဟောပြောတော်မူတဲ့ဘုရားပဲသုက္ကတသူကကောင်းစွာမှန်ကန်စွာကတ္တကတ္တဟောပြောတယ်ဆိုပြီးတော့ဟုတ်ပါ ဟောစာမှန်ကန်စွာဟောကြားတော်မူတာကမြတ်စွာဘုရားလို့သူကတအတိပိသောဘဂဝါသံသမသမလို့ဝိသဒနာသမနာသူကတော့ကောင်းစွာမှန်ကန်စွာဟောတော်မူတာကမြတ်စွာဘုရားပဲဘုရားကိုအဲဒီအမိတော်ဖြင့်အဲဒီအမိတော်ဝိသဒကုံထမြတဲ့ကုံဝိသဒကုံကိုချင်းမိုးစုံဘွယ်မဆန့်တဲ့အနှံ့လေးကျော်စောတော်မူမြတ်စွာဘုရားအဲဒီကုံချင်းမြတ်စွာဘုရားသုကတဆိုတဲ့အမိတော်နဲ့မြတ်စွာဘုရားကျော်ကြားတာမိုးစုံဘွယ်မဆန့်တဲ့ မိုးစုံဘဝဆိုအခုသူဒီကနေကြည့်လို့ရှိရင်ဖြင့်ထက်ကောင်းနေတယ်မိုးစုံဆုံးပြီးတော့စာပေတဲ့လာတဲ့တိုင်းဆိုရင်သူဒီကပြင်းနတ်ပြည်ရှိတာပေါ့လေသူတို့မရေတောင်းတဲ့ရာမဒုဇာနေမှာနဲ့ဒီကံကဝသဝရီနတ်ပြည်6 6ဆင့်ရှိတယ်အဓိကပြီးတော့ယူပဓမ္မဘုံက3 3 3မျိုးအတွက်တဘုံဒုတိယဆင့်တတိယဆင့်ယူပဓမ္မဘုံ 30အဲဒီကနောက်လည်းပဲအနာဂံပုဂ္ဂိုလ်တွေဖြစ်ရဖြစ်တဲ့အာဝိယအတ္တဘာသုဒ္ဓရာသုဒ္ဓတိစရှိတဲ့နာမည်၅ခုရှိတယ်သုဒ္ဓရာသုဒ္ဓတရဏိဝဒဝရီဆိုအဲဒီအဲဒီတရား၅ခုရှိတာအနာဂံတွေဖြစ်ရတာလည်းအဲဒီကပြီးတဲ့နောက်လည်းအာယုဘဂုံတွေရှိတယ်ပထမအာယုဘဂုံဒုတိယအာယုဘဂုံတတိယအာယုဘဂုံသုဒ္ဓအာယုဘဂုံအဲဒီဘုံတွေသုဒ္ဓအာယုဘဂုံဆိုနောက်ဆုံးအမြင့်ဆုံးအာယုဘဂုံမှာ အဲ့ဒီထိအောင်ကမိုးစုံဘဝက်မိုးစုံဘဝက်မဆန့်တဲ့အောင်အဲ့ဒီထိအောင်ဒါဆိုဆရာကြီးသုဒ္ဓဆိုတဲ့ကောင်ကကျော်စောနေပါတယ်အဲ့လိုကျော်စောပြီးတော့နေတဲ့မြတ်စွာဘုရားပဲမြတ်စွာဘုရားကိုအဲဒီဒိဗ္ဗေတွေအကျဲမပအောင်အတူတူကလေးတော့ဆိုရင်ရပါရဲ့သူကဆိုင်လိုက်ပြီးတော့ဆိုရအတူတူပဲဘုရားကုံအောင်ပြမယ်သူကတော်ဟုတ်မှန်၍ဟုတ်မှန်၍ ကျိုးရှိတော်ဘုံမှန်၏အကျိုးရှိတော်စကားကောင်းကိုသာမြတ်စွာတော်မူရပေတော်မြတ်စွာဘုရားသုတတော်ဘုံမှန်၏အကျိုးရှိတော်စကားကောင်း ဆိုတော်မူရပေသောမြတ်စွာဘုရားသူဝတ္တောဟုတ်မှန်၍ရွှေစီတော်သရာကောင်းမူလားမြတ်စွာတော်မူရသောမြတ်စွာဘုရားကိုတတိတော်သည်ရိုသေမြန်သောလက် ခိုးပါ၏မြတ်စွာဘုရားအဲဒါသမ္မာကဒ္ဒတာဆိုတဲ့လေးဘုတ်ထဲမှာနောက်ဆုံးပုဗ္ဗာဘုန်းကြီးဘယ်မှာဆုံးမတရားရေးတာသူအခြေချင်းအခြေပြောတော့လည်းနောက်ဆုံးမှာပဲရှိပါသေးတယ်နောက်တစ်ခုကတော့ဘေးမဲ့ရက်ခွင်နိဗ္ဗာန်ဘောမဂ္ဂင်7ပါးတင်းတယ်တော့ကြွားသွားခြင်းရှိပြီသောဘနသောဘနကမနတာဆိုပြီးတော့ဒါကဒါကြားသောဘနတင်းတယ်တော့ကမနသွားခြင်း ရှိတော်မြတ်စွာဘုရားရှင်းတယ်တော့သွားရင်ရှိပြီးသူ့ကတင်းတယ်တော့ခတ္တကသွားရင်ရှင်းတယ်တော့သွားရင်ရှိတော်မြတ်စွာဘုရားပဲဒီလိုဆိုတော့လည်းအတူတူပါပဲတင်းတယ်တော့သွားရင်ရှိတာဘယ်လိုဟာတော့ဆိုတော့အဲ့ဒါကတော့မပေါ်ဘူးကြောက်နေတော့တင်းတယ်သွားရင်ရှိတယ်ဆိုရင်တော့မတော်ဘူးတင်းတယ်သွားရင်ရှိတာလည်းမဘေးမဲ့ရခွင့်နိဗ္ဗာန်ကိုမဂ္ဂင်၈ပါးမဂ္ဂင်၈ပါးဖြင့်ကြွသွားတာပဲမဂ္ဂင်၈ပါးဖြင့်မြတ်စွာဘုရား တရားဖြစ်အောင်တရားတွေကျင့်သုံးပြီးတော့မဂ္ဂင်၈ပါးနဲ့ပြည့်စုံပြီးတော့နိဗ္ဗာန်ကိုရောက်ရတာကိုဒါကဘိမဲ့ရောက်တဲ့နိဗ္ဗာန်ကိုမဂ္ဂင်၈ပါးတင်းတဲ့ကြောတိုင်းရှိတော်မူသောကြောင့်ရတော်မူသောဥပဒ္ဒကမြေတော်တော်ဝိသဒကုံကုံကြီးမိုးစုံပေါ်တော်ဆန့်တယ်ဆန့်လေကြောတော်တော်မြတ်စွာဘုရားအဲဒါဥပဒ္ဒဥပဒ္ဒကအဲသောဒနာကမဏတာဆိုတဲ့အဖွင့်ရဲ့အ ਨੇ ပါပဲအဲဒါကတော့ ဘုန်းကြီးလည်းဖျားရှိကိုယ်ကဒါတွေကတော့စိုးနေပါလေဟိုစာနဲ့ရေးရေးထားတာအကုန်လုံးကိုဟောကိုလည်းပဲတချို့တွေကြည့်မထားနိုင်ပါဘူးအများကြီးဖြစ်နေခုကတော့သူကတော့ဟာတော့ဆိုလို့ရှိရင်ဘိမရခွင့်နိဗ္ဗာန်ကိုမဂ္ဂင်ရှိပါတင်းတဲ့ကြော်တိုင်းရှိတော်မူရမြတ်စွာဘုရားသူကတော့ဘိမရခွင့်နိဗ္ဗာန်ကိုမဂ္ဂင်ရှိပါဘိမရခွင့်နိဗ္ဗာန်ဝင်ဖို့ဘိမရခွင့်ဆိုတာနိဗ္ဗာန်ပဲနိဗ္ဗာန်ရောက်စေတဲ့မဂ္ဂင်ရှိပါတရားပဲ မဂ္ဂင်7ပါးတရားလည်းပဲအသေးစိတ်ဆောက်ဖော်မယ်ဆိုရင်သူကသမာဓိသမာသင်္ကပ္ပဉာဏ်မဂ္ဂင်2ပါးသမာဝဇ္ဇသမာကမ္မနာသမာဓိရသီလမဂ္ဂင်3ပါးသမာဝါယမသမာဓိသမာသမာဓိသမာဓိမဂ္ဂင်3ပါးအားလုံးမဂ္ဂင်7ပါးအဲဒါတွေကလည်းပဲမှတ်သားထားကြရလို့ပါတယ်တရားထုတဲ့ပုဂ္ဂိုလ်တွေမှာဒီမဂ္ဂင်7ပါးပြောင်းအထုတ်နေရတာပဲရှုတိုင်းရှုတိုင်းက ကျောင်းကြပြပါစိုက်ပြီးတော့အာထုံနာသမာဝါယမပဲရှုမှတ်တင်တာတွေအမှတ်ရနေတာကသမာဓိပဲမှမိတဲ့အယုံမှာစိတ်ကလေးကကြီးနေတာသမာသမာဓိပဲအဲဒါမှတ်တိုင်းမှတ်တိုင်းဟာကျောင်းကြဆိုင်မှုအာထုံမှု ရှိလို့ဖြစ်တာပြီးတော့အမှတ်ရမှုသမာဓိလေးရှိလို့ဖြစ်တာအဲစိတ်ကလေးကလည်းပဲအဲဒီမှတ်မှမိတဲ့အယုံလေးကြီးနေလို့ဖြစ်တာအဲဒီသမာဓိနဲ့ကင်သုံးပါအဲသမာဓိနဲ့ကင်သုံးပါးနဲ့ပြည့်စုံလို့ရှိရင်ပညာနဲ့ကံနှစ်ပါးသမာဓိဓမ္မသင်္ကပ္ပ ဟိုတရားထုတ်တဲ့သဘောကြီးအစတော့မှတ်ခါစားတော့ဘာမှမသိသေးပါဘူးဆရာသမားတွေကဒီလိုမှတ်ရမယ်ဆိုတော့မှတ်တယ်ရတယ်ဖောင်းတယ်ပိန်းတယ်ဘာမှမသိသေးဘူးဒါပေမဲ့သမားကြီးအားကောင်းလာပြီဆိုတော့စိတ်တရားတခြားမသွားဘူးမှတ်ရမှရအောင်ဒီမှာစိတ်ကတာကြီးအဲ့ဒီမှာလူကျမ်းနာရသဘောမှနေသိတယ်ဖောင်းတယ်ပိန်းတယ်ဆိုဖောင်းတယ်လာတာလည်းရုပ်ပဲအာယုံမသိတတ်တဲ့ဆရာရုပ်ပဲပိန်းကြတယ်လည်းရုပ်ပဲအာယုံမသိတတ်မှတ်သိတာကတော့နာမည် တို့ရှိရတရားအားထုတ်လို့ပဲယုံနာနှစ်ပါးရှိတာပဲဖောင်းတယ်မှလည်းဖောင်းတာလည်းပြီးတာဖောင်းတာကယုတ်ပြီးတာကနာပိန်တယ်မှလည်းပိန်တာကယုတ်ပြီးတာကနာပฏิပဒါနဲ့ဒါရိုက်ဆိုင်ဒါရိုက်ရှင်းတာကတော့သွားရင်သွားတယ်လို့သိရမယ်မြတ်စွာဘုရားဟောထားတယ်လေသွားတဲ့ခါကလာသွားတယ်သွားတယ်မှတော့သွားတာကယုတ်မှပြီးတာကနာ အဲယုံနာနှစ်ပါးမှတိုင်းမှယုံနာနှစ်ပါးဖြစ်လာဒါပေမဲ့မရှိမှတဲ့ပုဂ္ဂိုလ်ကတော့သွားတဲ့ခါကလည်းသွားတာလည်းငါပဲอืมစဉ်းစားကြည့်တာလည်းငါပဲငါပဲရှင်တယ်လက်ရှင်တဲ့ကောင်မှမဟုတ်ဘူးကွာတရားရှိမှလည်းကောင်းတဲ့ခါကျတော့မှတိုင်းမှတိုင်းကသွားတယ်သွားတယ်ဆိုတော့သွားပြီးတော့စားပြီးချပြတယ်တောင်းနဲ့လှုပ်ရှားတဲ့သဘောကဝါရောရုပ်ပဲဝါရောတာရုပ်ပဲ အာယုံမသိတာဘူးကွကိုယ်တည်းကယုတ်ကအာယုံမသိတာဘူးအပြင်ကတုံတန်ကြောက်ခဲနေကြီးသစ်ပင်စသည်မှာရှိတဲ့ယုတ်တွေဟာဘာမှမသိသလိုပဲကိုယ်တည်းကယုတ်တယ်ဘာမှသိတာမဟုတ်ယုတ်ကယုတ်ရဆိုသိတတ်တာမဟုတ်သိတတ်တာအနန္တရပဲအဲ့ဒါတွေကသွားရင်သွားရင်လည်းသွားတာလည်းသိတယ်ဘာဘာညာညာလောက်ခွဲစိတ်ကူးတွေဖော်ပြီးတော့လည်းသိတယ် အဲဒါအခုတော့မှတ်တိုင်းမှတ်တိုင်းကအဲမှတ်တိုင်းမှတ်တိုင်းကမှတ်ရတဲ့သဘောကနန္တရားပဲရှုမှတ်သိတာနာသိရတဲ့ရုပ်ကိုရှုတဲ့အခါရုပ်ဆိုတော့မြင်နေကြားတယ်စဉ်းစားတယ်စသဖြင့်ရှုတဲ့အခါကလည်းကြတော့မြင်တာကြားတာစဉ်းစားတာစိတ်ကလေးတည်းရှိရတဲ့နာပြနာရှိ နာရှိမိတဲ့ခါလည်းရှိတယ်အဲဒါရှုမှလို့သမာဓိနဲ့အားကောင်းတဲ့ခါကျတော့ရုပ်နဲ့နာနဲ့ခုပဲပိုင်းခြားပြရတော့ ဆရာမဆိုပေါ်ပြီးကြောက်ပေါ်ပြီးကြောက်ပေါ်ပြီးကြောက်ဒါတွေအပြင်တော့ယုံနေတာနှစ်ပါးပဲလို့ဒီလိုသိရတာကိုအဲဒါမှန်ကန်စွာမှန်ကန်စွာသိရပဲဒီမဲ့ရဆိုနိဗ္ဗာန်ဝင်ဖို့မဂ်ရဲ့7ပါးထဲမှာဒီမှာသမာဓိရှိမင်္ဂလာသိတာသမာဓိရှိမင်္ဂလာသိဘူးကစိတ်ဝိညွတ်တာသမာသင်္ကပ္ပသမာဓိသမာသင်္ကပ္ပနှစ်ခုပဲအဲပထမအားဖြင့်ဒီလားဒီလားဆောက်ကြည့်ကြရဒီလားတွေပြည့်စုံပြီးတော့နေတာ မတော်မသင့်တာတွေမပြုဘူးမတော်မသင့်တာတွေမပြောဘူးအင်းပြီးတော့ဇီဝရေးနဲ့စပြီးတကားလဲဘဝညာတွေမတော်တာတွေလှုပ်လဲမလို့အဲလှုပ်လဲမလို့ပြောလဲမပြောဘူးအဲပါလေကျင့်တယ်သမောဇသမာကမ္မနာသမာဇီဝခေါ်တယ်သမာဝါစာသမာကမ္မန္တသမာဝါစာမှန်စွာပြောသမာကမ္မန္တမှန်စွာပြုရစွာမတော်မသင့်တာမပြောဘူးမတော်မသင့်တာမပြုဘူးဘာမှအာဇီဝဆိုမှန်စွာတည်မွေးရစွာ မတော်မသင်ပြောပြီးတော့ပြုပြီးတော့ဇီဝမရှာဘူးဒါပါဇီဝရှာရင်းနဲ့ဆင်နေတယ်အဲ့ဒါရသီလပြည့်စုံသီလဆောက်တည်ရပြည့်စုံလာပါတယ်တရားရှိမှလည်းရှိမှလည်းရှိမှတိုင်းလည်းဒီသီလဆန့်ကျင်မဲ့တရားရှိမှမရှိပဲဒီကဆင်ကျဲနေတာပဲဒါလို့ဒီမှာလည်းပဲပြည့်စုံနေတယ်လို့ဆိုတင်တာပါပဲအဲ့ဒါကြောင့်ရှုတိုင်းရှုတိုင်းဟာမဲခင်၈ပါးတွေဖြစ်နေတာအဲ့ဒါကဒိမရခွင့်နိဗ္ဗာန်ဝင်ဖို့မဲခင်၈ပါးတွေပဲတဲ့ဖြစ်နေတဲ့ သွားခြင်းနဲ့ကျင့်တယ်သွားတယ်ကျင့်တယ်သွားတယ်အခုရှုမှပြီးသွားတဲ့ပုဂ္ဂိုလ်တွေကသမာဓိဖြစ်ပြီးတော့နောက်ဖြစ်ပြတည်ပြီးအနိစ္စရူပအနတ္တသိအဲဝိပဿနာဉာဏ်နဲ့ဖြစ်ပြီးတော့နောက်မဉ္ဇဉ်ပညာနိဗ္ဗာန်သိသွားတယ်အဲဒါကကျင့်တယ်တော့သွားခြင်းနဲ့သွားပြီးနိဗ္ဗာန်ရောက်တာကိုအနာကောင်းပါလေမြတ်စွာဘုရားလည်းဒီတိုင်းဒီတိုင်းသွားပြီးတော့နိဗ္ဗာန်ရောက်တာအဲမိမိတို့လည်းဒီတိုင်းခုကာလံကြာသူတဲ့ပုဂ္ဂိုလ်တိုင်းသွားတော့ငါကြတယ်ဒါကတော့ ဘုန်းကြီးလည်းပဲအမြဲဖျားရှိကိုယ်တိုင်ဖြစ်ကိုယ်တိုင်ရွတ်ဆိုပြီးတော့ပူဇော်ကြောနေတာဒီဥစ္စာကနှုတ်ပြရတယ်ဒီမဲ့ရကနိဗ္ဗာန်ဝင်ဝင်မဲ့ခြင်းရှိပါအင့်နေသောကြွားသွားခြင်းရှိတော်မူသောမြတ်စွာဘုရားအတူယုံရှင်းရှင်းတော့တင့်နေသောကြွားသွားတင်းတင်းတင်းတဲ့သောကြွားတိုင်းရှိတော်မူသောကြောင့်ဒုက္ကတဟုသောညီနာမอืมဒုက္ကတဟုသောညီနာမဖြင့်အဲခွဲ့ မိုးစုံဘွယ်မဆန့်တယ်အောင်နှမ်းလေကြော်စောတော်မူဝေဒနာစွာဗျာအဲဒီလိုဆိုကိုလည်းဖြစ်ပါတယ်ဒီမှာခုကကြိုချုပ်ကလည်းအဲ့ဒါလည်းမဆိုဘူးအဲသုဝဒသုဝဒမြည်ရနစွာဗျာဆန်ဆန်းဘေးမဲ့ရခွင်ဘေးမဲ့ရခွင်နိဗ္ဗာန်ဝင်ဖို့နိဗ္ဗာန်ဝင်ဖို့ မဂ်ခင်၈ပါးတင့်တယ်သောကြွသွားခြင်းရှိတော်မူသောကြောင့်သုဝတ္တပြီးတော်မူသောမြတ်စွာဘုရားဒီနေ့ရဖင်နိဗ္ဗာန်ဝင်ဖို့မဂ်ခင်၈ပါး ရှင်းတယ်သောကြွားသွားခြင်းရှိတော်မူသောကြောင့်သုဒ္ဓမီတော်မြတ်စွာဘုရားခင်းနဲ့ရခွင်နိဗ္ဗာန်ဝင်ဖို့မဂ္ဂင်၈ပါးရှင်းတယ်သောကြွားသွားခြင်းရှိတော်မူသောကြောင့်သုဒ္ဓ သောမြတ်စွာဘုရားကိုတတိတော်သည်ရိုသေမြန်သောလက်အုံမိုး၍ရှိခိုးပါ၏မြတ်စွာဘုရားနောက်တစ်ခုကအာသောနာကမနတသုံးတန်ဌာနံကတ္တတင့်တယ်သောဌာနနိဗ္ဗာန်ကိုသွားသောကြောင့်လည်း သိုးတာမြည်တယ်အဲဒါကိုလည်းခွင့်ရဘုရားရှိခိုးဟိုလားဟိုထဲမှာဆိုတာဘုန်းကြီးကိုယ်တိုင်လည်းကဘုရားရှိခိုးနေတာပါပဲအကောင်းဉာဏ်ညလို့ဆွမ်းလို့ဆိုးသွမ်းနေဘေးပြားနေတာကိုဆင်းသက်ခါရတော့မှကောင်းလာတဲ့စကားဒီနည်းကမြန်လာလို့ကြွလာဆဲတော်မူသောကြောင့်ရတော်မူသောသူဝတ္တဘုရားအမည်နာမဖြင့်မိုးစုံဘဝမဆန့်တဲ့နှမ်းလေကျော်သောတော်မူဝေဒနာဆိုပါရပဲ မကောင်းဉာဏ်ညာလို့ဆိုးသွမ်းပြီးဘေးရနာနာဟိုဆင်းသင်္ခါရတော့မှအာရုံပြီးအောင်ညညအောင်လို့ညိုဝယ်လေးတဲ့တရားချက်ပြီးတော့ဆိုထားရတယ်တို့ကျုပ်ဆိုရင်တော့သုက္ကတကတင့်တယ်တော့ကြွားသွားခြင်းရှိတော်မူသောဒါပါပဲတင့်တယ်တော့ကြွားသွားခြင်းရှိတော်မူသောဆရာဘုရားဆိုရင်ပြီးပါပြီပါသူတို့ပါဘုရားတရားတင့်တယ်ဆိုတာဘာတော့ဆိုလို့ရှိရင်မကောင်းဉာဏ်ညာလို့စိုးစမ်းနေဗေဒယအနန္တ မကောင်းခြင်းများအလွန်ဆွမ်းလန်းဘေးပြားနေရှိတယ်ဘေးဘေးဘေးဘေးရန်တွေကိုရောက်ဖို့ရအဲဝဆင်းသင်္ခါရတွေရှိတယ်ဘေးပြားနေတာဝဆင်းသင်္ခါရဘေးဘေးရန်တွေဆိုတာဝဆင်းတွေပါအဲဝဆင်းသင်္ခါရတို့အဲ့ဒါတွေကကင်းတဲ့ကောင်းလာတဲ့စကံပြိနိဗ္ဗာန်မြတ်နာတဲ့ဘုံဒ္ဓဌာနတင်းတဲ့သောဌာနဆိုတာနိဗ္ဗာန် ကျင့်တယ်သောသနာဆိုတာမကောင်းတာတွေကျင့်ပြီးလည်းကောင်းတာနိဗ္ဗာန်မှာပူခြင်းမရှိနာခြင်းမရှိသေခြင်းမရှိဘာဆင်းရဲမှမရှိဆင်းရဲကတည်းငြိမ်းတယ်သူတရားထုတ်နေတဲ့ပုဂ္ဂိုလ်လည်းအဲဒီဆင်းရဲကတည်းငြိမ်းတဲ့နိဗ္ဗာန်ရောက်အောင်အားထုတ်နေကြတာပဲမကောင်းတယ်အားထုတ်နေတဲ့ပုဂ္ဂိုလ်တွေနာကြတယ်ဘုရားသာသနာနာကြည့်ရကြလိုက်တဲ့တရားတွေရသွားလို့ပဲအခုမရတော့မှလည်းနောင်ကိုလောလောကူနဲ့ရဖို့ရနာကြပါတယ် မကောင်းဉာဏ်ညာလို့သုသောနိဗေဒယန္တနာကိုစဉ်းစားကြရအောင်ကောင်းလာစကားဒီနေ့ကဉာဏ်နာသို့ကြွာလန်းဆက်ရောက်တော်မူသောကြောင်ရတော်မူသောရာဒုက္ခတဥဒ္ဒမြေတော်နာဝိသရာကုဏဂုဏ်မိုးဆုံးဝန်ဆန္ဒနာလည်းကြော်တော်တော်မူမြတ်စွာဘုရားကအပြည့်စုံစေကြလို့အခုတော့ဒုဒုဆိုရမှာအဲတော့ဒီကစိတ်ထဲလည်းမှားဆနေတော့နည်းနည်းထပြောလိုက်မှာမကောင်းဉာဏ်ညာဆိုးသွားတဲ့ဘေးရန်တွေဘာတွေလို့ဝဆင်းရဲတွေအဲဝဆင်းရဲ သင်္ခါရတရားတွေပဲယုံနာသင်္ခါရကိုဆင်းရဲတယ်အဲ့ဒါတွေမှာဟိုဆင်းရဲသင်္ခါရတွေကနေပြီးတော့လွတ်ဝေးနေတဲ့ကောင်းလှတဲ့စခန်းရှိတယ်ကောင်းလှတာဘာလို့ဆိုနိဗ္ဗာန်ပဲကောင်းလှတဲ့စခန်းပြီးနိဗ္ဗာန်မြတ်နန်းလို့အဲနိဗ္ဗာန်မှာပဲအဲကောင်းလှတဲ့ပြီးနိဗ္ဗာန်မြတ်နန်းလို့ မြတ်စွာဘုရားကြွတော်မူပြီးကြွတော်မူဆိုရင်သူကမြည်တော်မူပြီးကဲသူကတော်သူကအားလေးဆရာမကောင်းညင်ညာအလွန်ဆိုးသွမ်းတဲ့ဒေဝယနန္ဒဝဆင်းရဲ့သင်္ခါရတော်မှာကောင်းလာတဲ့စခန်းဒီနိဗ္ဗာန်မြန်နန်းလို့ ကျွာလန်းဆက်ရောက်တော်မူသောကြောင့်ဥက္ကတာညီတော်မူသောမြတ်စွာဘုရားမကောင်းညဉ့်ညာအလွန်ဆိုးသွမ်းနေဒေဝအနန္ဒဘုဆင်းသင်္ခါရတော်မှာကောင်းလာတဲ့စခန်းဒီနိဗ္ဗာန်မြာဏံသို့

ထားတယ်ဆရာဖွင့်လာလိုက်ရရှည်ကြီးပါရဲ့ဒီစားအဲသံဘုဒ္ဓရှည်ပါရဲ့ရှည်မှတ်ဖို့ရတယ်ကွာမလွယ်ဘူးရှည်ပါရဲ့ဒီစားသို့တော်လည်းအာယုံပြုကြည်ညိုတော့ကောင်းတာအဲနော်ဘုရားလောင်းတော်ဟာဒီပင်ကရမြတ်စွာဘုရားလက်ထက်ကစပြီးတော့ဘုရားအဖြစ်ဆူတောင်းပြီးဘုရားပြအောင်ကျင့်လာတာအဲဒါလိုပဲအခုတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းပဲရှင်ရခသိငြိမ့်နေနိဗ္ဗာန်ရောက်အောင်လို့အားထုတ်တယ် အဲဘုရားနည်းတယ်မနာကောင်းပါရဲ့လို့အဲဒါအာမိဇ္ဇညိုကြလည်းရှိပါတယ်နောက်ပြီးတော့အခုဝိပဿနာရှုနည်းခြင်းရုပ်ဆိုတဲ့ရှုမှတ်နည်းခြင်းရုပ်စာအုပ်တွေဟောကညာစဉ်ကြားနာပြီးတဲ့ပုဂ္ဂိုလ်တွေသူတို့လည်းပဲဝေးနေတာပါပဲသိခင်ပုဂ္ဂိုလ်လည်းသိတော်တဲ့ပုဂ္ဂိုလ်တွေတွေ့နေတာပါပဲရှုလည်းပဲဝယ်ပြီးတော့ကြည့်ကြတာအဲဒီထဲမှာတရားထုတ်ဖို့ရရအဆုံးပါပါတယ်သူကတော့ သူကညာစင်နေလဲပါတယ်စုံတဲ့ဥစ္စာကိုလည်းဒီလိုလေးပဲသေးသေးလေးပဲသူကစုံတယ်အဲ့ဒါငါကောင်းပါလေဒီကဖိုးရလည်းပဲဝယ်မစင်လည်းသူကဖိုးအနေအနည်းလေးပါဘာမှတမုံမရပါဘူးဝယ်ခြင်းတဲ့ပုဂ္ဂိုလ်တွေလိုလိုကူဝယ်နေအောင်ဈေးအနည်းဆုံးနဲ့ဝယ်ခြင်းကနေလေးတွေကလားဘုန်းကြီးတို့ကပ္ပယနေလေးတွေကလားကြောင်ချပြီးတော့အဲရောင်းတာလည်းတပိုင်း လူသာလည်းတစ်ပိုင်းမှာသူသာလည်းတစ်ဝက်လောက်ပဲသူရတာပါလူသာတစ်ဝက်လောက်ခုံတာပါအဲ့ဒီစောက်ထဲမှာလည်းအဲ့ဒီဒုက္ကဋဂုံတော်အတူတူကလေးဘုရားရှိခိုးဖြစ်နေပါတယ်ဒီလိုနေရာလက်ပါပါတယ်ဘုရားရှိခိုးဂုံတော်ကဘုရားရှိခိုးခြင်းကျုပ်ကတော့အဲ့ဒါကတော့ခချင်းချင်းပါပဲခချင်းချင်းနဲ့မှားရပါပြီဆိုတာအဲ့ဒါအတူပါတယ်သူကတော့တတ္တဝါတို့အကျိုးများကြောင်းဟုတ်မှန်သောစကားကောင်းကုန်လား မျက်ဆိုတော်မူရသည်ခုနကပြောခဲ့တဲ့အတိုင်းဟောမှန်တဲ့စကားကိုမျက်ဆိုတော်သူကတော်သတ္တဝါတို့အကျိုးများကြောင့်ဟောမှန်သောစကားကောင်းကိုသာမျက်ဆိုတော်မူရပေတာမျက်စွာပေရာသူကတော့ကျက်လို့လည်းလွယ်ပါရဲ့နှလုံးသွင်းလို့လည်းသူကလွယ်ရတော့ပေါ်တယ်ကမျက်စွာပေရာသတ္တဝါတို့အကျိုးများကြောင့်ဖြစ်တဲ့အဲဟုတ်မှန်ပြီးတော့အကျိုးများတဲ့စကားတွေမျက်စွာပေဟောတယ်သူတို့ကြိုက်တယ်ဖြစ်စေမကြိုက်တယ်ဖြစ်စေမျက်စွာပေဟောတယ်ဆိုတဲ့ဟာပေါ်တာအတူတူကလေးကြီးရေးထားတယ် သူတော်တ attva တော်အကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုလည်းမြတ်စွာဘုရားပြေတော်မြတ်စွာဘုရားအဲဒါကသုဝဒနာရှင်ကြီးရှင်ရဲ့ဝန်ဆောင်ထဲမှာရှိပါတယ်ဒီထဲမှာကျင့်ရပါတယ်ဒီပညာတွေလည်းရှိပါတယ်ကဲဒါလေးလည်းဆိုပြီးပြအောင်ပြသူကတော်တ attva တော်အားကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကို ဆိုတော်မူရပေတော်မြတ်စွာဘုရားဤတော်သတ္တဝါတို့အားကျိုးများကြောင်းထုံးမှန်သောသာကောင်းမူသာမြတ်စွာတော်မူရပေတော်မြတ်စွာဘုရားဤတော်သတ္တဝါတို့အားကျိုးများကြောင်း ဟုတ်မှန်သောစကားကောင်းကိုသာမြတ်စွာဘုရားမူရသောမြတ်စွာဘုရားကိုတည်တော်သည်ယိုရီညာတို့လက်အုံမိုးရေခိုးပါ၏မြတ်စွာဘုရားဘတ်တော်ရဲ့အကျိုးများတဲ့ဟုတ်မှန်တဲ့စကားကိုဆိုလို့သုက္ကဋမြည်ရဲ့အဲသုက္ကဋမြတ်စွာဘုရား ဒါနာကောင်းပါအညို့ကြတော်ကောင်းမြတ်စွာဘုရားဟောထားတဲ့တရားတွေကအကျိုးများတဲ့တရားဟုတ်မှန်တဲ့တရားအကျိုးများတဲ့တရားတွေဟုတ်လည်းဟုတ်အကျိုးများတဲ့တရားတွေမြတ်စွာဘုရားဟောတာသူများအကြိုက်ကြီးရှိတယ်မကြိုက်ကြီးမြတ်စွာဘုရားနာကြပြီးတာအကျိုးများဟောထားတယ်ဟောထားတဲ့အတိုင်းဗရာတရားရှိတဲ့ပုဂ္ဂိုလ်ရဲ့အကြရင်လိုက်နာပြီးကြတာကျင့်ကြတာကိုသီလကျင့်သမာဓိကျင့်ပညာကျင့်နဲ့ကျင့်အကျိုးတွေများနိဗ္ဗာန်မြောက်သိခင်လည်းလူဝါနာဘကောင်းရတဲ့ဘဝတွေဒါရောက်ပြီးကျိုးများတော့တာပဲ။ နောက်ဆုံးကြတော့သောတာပတိမေဖို့ရောက်တယ်ဆိုရင်ပယ်လေးပါးကလွတ်သွားပြီးတော့ဟန်ကြသွားတယ်။အရာသမေဖို့ရောက်လို့ဉာဏ်ဖြစ်တဲ့အခါကျတော့ရှင်ရခသိငင်းတဲ့နိဗ္ဗာန်တစ်ခါရောက်တော့တာပဲ။อืมဝိရဏရင်ဒီရင်ဆင်းရဲတွေပါမှကောမရှိပဲရောက်အဲဒီလိုရောက်အောင်မြတ်စွာဘုရားဟောလို့သုက္ကဋညီရဲ့သုက္ကဋအဲမြတ်စွာအဲဒီခုံဖို့လေသူတို့လေးနဲ့သူကလည်းမှတ်လို့ပြီးလို့ရပါတယ်။နောက်တစ်ပုဒ်လည်းရှိတယ်သူကလည်းသူတို့လေးနဲ့ သူဝတ္သူဝတ္တမဂ္ဂင်ရှိဖြာတင်းတဲ့သာမူရာဖြင့်ကောင်းစွာကောင်းစွာသွားခြင်းကောင်းစွာဖြစ်ခြင်းရှိတော်မူတဲ့စွာရာမဂ္ဂင်ရှိဖြာတင်းတဲ့သာမူရာဖြင့်ကောင်းစွာသွားခြင်းကောင်းစွာဖြစ်ခြင်းရှိတော်မူတဲ့စွာရာဒါလည်းသူကလွယ်ပါသူကတော့သူကကောင်းစွာသွားခြင်းကောင်းစွာဖြစ်ခြင်းပဲအဲသူကတော့ကတ္တကသွားခြင်း ဖြစ်ခြင်းသူဝတော်ကောင်းစွာပါခြင်းကောင်းစွာဖြစ်ခြင်းရှိတော်မူသောမြတ်စွာဘုရားအဲဒါမြတ်စွာဘုရားမှာကောင်းစွာပါခြင်းကောင်းစွာဖြစ်ခြင်းရှိတော်မူသည်တဲ့ဘယ်လိုတော့ဆိုမဂ္ဂင်ရှိပြတဲ့နဲ့တော်မူရာပြင်သွားတာမဂ္ဂင်ရှိပါနဲ့အခုတရားအထုတ်တဲ့ပုဂ္ဂိုလ်လည်းမဂ္ဂင်ရှိပါနဲ့ရှုမှအားထုတ်နေတာပဲမြတ်စွာဘုရားဤသာသနာ့ရင်းပုဂ္ဂိုလ်တွေကမဂ္ဂင်ရှိပါတရားတွေထိုက်ကြရတော့ကကျင့်ကြတာပါလေအောက်ဖြစ်ဆုံး ငါကသီလကျင့်တဲ့ပုဂ္ဂိုလ်လည်းသီလမဲ့ကျင်နေတော့ပြည့်နေတာပါပြည့်စုံနေတာပါပဲသူလည်းတော်နေတာပါပဲအဲခုဝိပဿနာရှိလို့တရားထုတ်တဲ့ပုဂ္ဂိုလ်တွေကသီလရောသမာဓိရောပညာရောအကုန်လုံးပြည့်စုံတာဒါနဲ့ရှိပါလို့အကုန်လုံးပြည့်နေရကြတယ်သူဘက်ကဘက်ကရှိတဲ့တင့်တဲ့ဘက်မူရရင်ကောင်းစွာသွားခြင်းကောင်းစွာဖြစ်ခြင်းရှိတော်မူရဲ့မြတ်စွာဘုရားအဲ့ဒါလည်းတူတူလေးကျက်ထားတယ်လွယ်ဝဲအတိုင်းဆွေးရမယ်သူကတော်ဘက်ကရှိဖြာတင့်တယ်တော်မူရခြင်း ကောင်းစွာသွားခြင်းကောင်းစွာဖြစ်ခြင်းရှိတော်မူပေသောမြတ်စွာဘုရားသူရတော်မဂ္ဂင်ရှိဖျားသိနေတော်မူရာဖြင့်ကောင်းစွာသွားခြင်းကောင်းစွာဖြစ်ခြင်းရှိတော်မူပေသောမြတ်စွာဘုရား သူရတော်နိုင်ခင်စေကြသိနေတော်မူရာဖြင့်ကောင်းစွာသွားခြင်းကောင်းစွာဖြစ်ခြင်းရှိတော်မူသောမြတ်စွာဘုရားကိုပြီးတော်သည်ရိုသေညာတော်လက်အောင်မို့၍ရှိခိုးပါ၏ တ်စွာဘုရားအဲဒါမကြီးညိုကြကောင်းတယ်ဘုရားကုံတော်တွေပါပဲအဲတော့ဆုံးပါပြီအဲဒီတင့်တယ်တော့မူရည်နဲ့နိဗ္ဗာန်ကိုသွားလို့သုက္ကဋမြေတော်မူသောမြတ်စွာဘုရားအဲဒီမြတ်စွာဘုရားဆုံးမတော်တဲ့မိမိတို့လည်းပဲอืมတင့်တယ်တော့အပြုမူတွေပြုနေကြတာသီလဆောက်သီလဆောက်လျှောက်နေတင့်တယ်တော့မူရည်ပဲတင်တယ်သီလဆောက်လျှောက်နေတယ်ဖြင့် သီလဆောင်ရနေတယ်ချင်းမပြုတင်တာတွေမပြုပြုတင်တာတွေကောင်းတာတွေကပြုမပြောတင်တာမပြောဘူးပြောတင်တာကပြောတယ်အဲ့ဒါကိုအမှန်ဟန်ကြတာဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကပိုကောင်းတာပေါ့အကုန်လုံးဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တွေမှာတော့ဘယ်ဘက်ကမဆိုမကောင်းတာမရှိဘူးသူကကောင်းတာကြီးတယ်ပဲအဲကောင်းတဲ့ဘူရမဂ္ဂင်7ပါးဖြင့်ရှုမှပွားများပြီးတော့မဂ္ဂင်7ပါးကိုပွားများပြီးတော့နေကြတယ်အဲဒီပွားများခြင်းဖြင့် နောက်ဆုံးတစ်နေ့ကျရင်သောတာပတိမေဖို့ပြင်နိဗ္ဗာန်ရောက်၊ရာဟိမေဖို့ပြင်နိဗ္ဗာန်ရောက်၊နာဟိမေဖို့ပြင်နိဗ္ဗာန်ရောက်၊အရဟတမေဖို့ပြင်နိဗ္ဗာန်ရောက်ပြီးတော့ဆင်းရဲခါကျငြိမ်းရမယ်လို့ဖြစ်တော့ရောက်တင့်တယ်တော့မဲခင်၈ပါးအကျင့်လမ်းဖြင့်စွန့်နိုင်တယ်မြတ်ကျင့်ကြအားထုတ်ကြရေမိမိတို့လိုရှိရသော မညာဘုံညာနဲ့နိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်ရမြတ်မပြည့်နိုင်ကြပါစေ။